ရှမဿဲခရစ်အခန်းကြီး6အငယ်1မှ4လူများတို့မြင်စေခြင်းငှါကိုယ်သီလအကျင့်ကို သူ့ရှေ့မှောက်၌မကျင့်မည်အကြောင်းသတိပြုကြလော့။သို့မဟုတ်ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘထံမှအကျိုးကိုမခံမရကြ။ထိုကြောင့်သင်သည်အလှူဒါနကို ပေးသောအခါ၊လျှို့ဝှက်သောသူတို့သည်လူများအချီးအမွမ်းကိုခံလို၍ပွဲသဘင်လမ်းခရီး၌မိမိတို့ရှေ့မှာ တံပိုးခရာမှုတ်စေသည်နည်းတူမပြုနှင့်။ငါအမှန်ဆိုသည်ကား၊ထိုသူတို့သည်မိမိတို့အကျိုးကိုရကြပြီ။သင်သည်အလှူဒါနကို ပေးသောအခါပေးကြောင်းကိုမထင်ရှားစေခြင်းငှါ၊လက်ျာလက်ပြုသည်အမှုကို လက်ဝဲလက်မျှမသိစေနှင့်။မထင်ရှားသောအရာကိုမြင်တော်မူသောသင်၏အဘသည်အကျိုးကိုထင်ရှားစွာ ပေးတော်မူလတံ့။ငါမှတဆယ် ။သင်သည်ဆုတောင်းပဌနာပြုသောအခါ၊လျှို့ဝှက်သောသူတို့နည်းတူမပြုနှင့်။ထိုသူတို့သည် လူများတို့ ရှေ့မှာထင်ရှားစေခြင်းငှါ၊ပွဲသဘင်လမ်းဆုံလမ်းဝတို့၌ရပ်လျက်ဆုတောင်းခြင်းငှါအလိုရှိကြ၏။ငါအမှန်ဆိုသည်ကား၊ထိုသူတို့သည်မိမိတို့အကျိုးကိုခံရကြ၏။သင်သည်ဆုတောင်းသောအခါ၊ဆိတ်ညံရာအခန်းသို့ဝင်၍တံခါးကိုပိတ်ပြီးမှ၊မထင်ရှားသောအရပ်၌ရှိတော်မူသောသင်၏အဘကိုဆုတောင်းလော့ ထင်ရှားသောအရာကိုမြင်တော်မူသောသင်၏အဘသည်အကျိုးကိုထင်ရှားစွာပေးတော်မူလတံ့။သင်တို့သည်ဆုတောင်းသောအခါသာသနာပလူနည်းတူအချည်းနှီးသောစကားဖြင့်အထပ်ထပ်မမြွက်ကြနှင့်။ထိုသူတို့သည်များစွာသောစကားအားဖြင့်မိမိတို့အလိုပြည့်စုံမည်ဟုထင်မှတ်ကြ၏။ထိုသူတို့နည်းတူမပြုကြနှင့်။အကြောင်းမူကား၊သင်တို့အလိုရှိသမျှတို့ကိုသင်တို့မတောင်းမှီသင်တို့အဘသိတော်မူ၏ ထိုကြောင့်သင်တို့ဆုတောင်းရမည်မှာ၊ကောင်းကင်ဘုံ၌ရှိတော်မူသောအကျွန်ုပ်တို့အဘ၊ကိုယ်တော်၏နာမတော်အားရိုသေလေးမြတ်ခြင်းရှိပါစေသော။နိုင်ငံတော်တည်ထောင်ပါစေသော။အလိုတော်သည်ကောင်းကင်ဘုံ၌ပြည့်စုံသကဲ့သို့မြေကြီးပေါ်မှာ ပြည့်စုံပါစေသော။အသက်မွေးလောက်သောအစာကိုအကျွန်ုပ်တို့အားယနေ့ပေးသနားတော်မူပါ သူတပါးသည်အကျွန်ုပ်တို့ကိုပြစ်မှားသောအပြစ်များကိုအကျွန်ုပ်တို့သည်လွှတ်သကဲ့သို့အကျွန်ုပ်တို့၏အပြစ်များကိုလွှတ်တော်မူပါ။အပြစ်သွေးဆောင်ရာသို့ မလိုက်မပါစေဘဲ၊မကောင်းသော အမှုအရာမှလည်းကယ်နှုတ်တော်မူပါ။အစိုးပိုင်သောအခွင့်နှင့်ဘုန်းတန်ခိုးအာနုဘော်သည်ကမ္ဘာအဆက်ဆက်ကိုယ်တော်၌ရှိပါ၏။အာမင်ဟုဆုတောင်းကြလော့။သင်တို့သည် သူတပါးတို့၏အပြစ်ကိုလွှတ်လျှင်၊ကောင်းကင်ဘုံ၌ရှိတော်မူသော သင်တို့အဘသည်သင်တို့၏အပြစ်ကိုလွှတ်တော်မူမည်။သင်တို့သည် သူတပါးတို့၏အပြစ်ကို မလွှတ်လျှင်၊သင်တို့အဘသည်သင်တို့၏အပြစ်ကိုလွှတ်တော်မမူ။သင်တို့သည်အစာရှောင်ခြင်းအကျင့်ကိုကျင့်သောအခါ၊လျှို့ဝှက်သောသူတို့နည်းတူ မျက်နှာညှိုးငယ်ခြင်းမရှိကြနှင့်။ထိုသူတို့သည်မိမိတို့အစာရှောင်သည်ကို လူများတို့ရှေ့မှာထင်ရှားစေခြင်းငှါမိမိတို့မျက်နှာကိုဖြတ်တတ်ကြ၏ ငါအမှန်အကန်ဆိုသည်ကား၊ထိုသူတို့သည်မိမိတို့အကျိုးကိုခံရကြ၏။သင်သည် အစာရှောင်သောအခါ၊အစာရှောင်သည်ကို လူများတို့ရှေ့မှာမထင်ရှားစေဘဲ၊မထင်ရှားသောအရပ်၌ရှိတော်မူသောသင်တို့အဘရှေ့တော်၌သာထင်ရှားစေခြင်းငှါ၊ခေါင်းကိုလိမ်းကြံလော့။မျက်နှာကိုလည်းသစ်လော့။မထင်ရှားသောအရာကို မြင်တော်မူသောသင်တို့အဘသည်အကျိုးကိုထင်ရှားစွာ ပေးတော်မူလတံ့။ 23သံကြေးပိုးရွဖျက်ဆီး၍သူခိုးထွင်းဖောက်ခိုးယူရာမြေကြီးပေါ်မှာဘဏ္ဍာကိုမဆည်းဖူးကြနှင့်။သံကြေးပိုးရွမဖျက်ဆီး၍သူခိုးမထွင်းမဖောက်မခိုးမယူရာ ကောင်းကင်ဘုံ၌ဘဏ္ဍာကိုဆည်းဖူးကြလော့။အကြောင်းမူကား၊အကြင်အရပ်၌သင်တို့၏ဘဏ္ဍာရှိ၏။ထိုအရပ်သို့သင်တို့၏စိတ်နှလုံးရောက်တတ်၏။မျက်စိကားကိုယ်၏ဆီမီးဖြစ်၏။ထိုကြောင့်မျက်စိကြည်လင်လျှင်တကိုယ်လုံးလင်းလိမ့်မည် မျက်စိမေ့ရှက်လျှင်တကိုယ်လုံးမိုက်လိမ့်မည်။သင်၏အလင်းတော်ကား၊မှောင်မိုက်ဖြစ်လျှင်ထိုအမိုက်သည်အလွန်မိုက်ဆွတကား။အဘယ်သူမျှသခင်တဦးအစေကိုမခံနိုင်။သခင်တဦးကိုမုန်း၍တဦးကိုချစ်မည်။သခင်တဦးကိုမှီခို၍တဦးကိုမခန့်မညားပြုမည်။သင်တို့သည်ဘုရားသခင်၏အစေကို၎င်း၊လောကီစည်းစိမ်အစေကို၎င်းမခံနိုင်ကြ ထိုကြောင့်ငါဆိုသည်ကား၊အဘယ်သို့စားသောက်ရမည်ဟု အသက်အဘို့မစိုးရိမ်ကြနှင့်။အဘယ်သို့ဝတ်ရမည်ဟု ကိုယ်အဘို့မစိုးရိမ်ကြနှင့်။အစာထက်အသက်မြတ်သည်မဟုတ်လော။အဝတ်ထက်ကိုယ်မြတ်သည်မဟုတ်လော။မိုဃ်းကောင်းကင်၌ကျင်လည်သောငှက်များကိုကြည့်ရှုဆင်ခြင်ကြလော့။ထိုငှက်တို့သည် မျိုးစေ့ကိုမစိုက်မကြဲ၊စပါးကိုမရိတ်၊ကျီ၌မစုမသွင်း။သို့သော်လည်းကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘသည်သူတို့ကိုကျွေးမွေးတော်မူ၏ ။ထိုငှက်တို့ထက်သင်တို့သည်အလွန်မြတ်သည်မဟုတ်လော။အဘယ်သူသည်စိုးရိမ်ခြင်းအားဖြင့်မိမိအသက်တာကိုတထောင်ခန့်မျှတိုးပွါးစေနိုင်သနည်း။28အဝတ်အဘို့အဘယ်ကြောင့်စိုးရိမ်ရသနည်း။တောနှင်းပင်တို့သည်အဘယ်သို့သောအားဖြင့်ကြီးပွါးသည်ကိုဆင်ခြင်အောက်မေ့ကြလော့။ထိုအပင်တို့သည်အလုပ်လည်းမလုပ်၊ချည်ဖြစ်စေခြင်းငှါမငင်မဝင့်။သို့သော်လည်းဘုန်းကြီးသောရှောလမုန်မင်းကြီး၏အဝတ်သည် ထိုအပင်တပင်မျှ၏အဝတ်ကိုမမှီဟုငါဆို၏။ယုံကြည်အားနည်းသောသူတို့၊ယနေ့အသက်ရှင်လျက်၊နက်ဖြန်မီးဖိုထဲသို့ရောက်သောတောမြက်ပင်ကိုဘုရားသခင်သည်ထိုသို့သောအဝတ်နှင့်ဖုံးလွှမ်းတော်မူလျှင်၊ထိုမျှမကသင်တို့ကိုအဝတ်နှင့်ဖုံးလွှမ်းတော်မူမည်မဟုတ်လော။ထိုကြောင့်အဘယ်သို့စားသောက်ရအံ့နည်း။အဘယ်သို့ဝတ်ရအံ့နည်းဟူ၍မစိုးရိမ်ကြနှင့်။ထိုအရာများကိုသာသနာပလူတို့သည်ရှာဖွေတတ်ကြ၏ ထိုအရာများကိုသင်တို့သည်အသုံးလိုကြောင်းကိုကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘသည်သိတော်မူ၏။ဘုရားသခင်၏နိုင်ငံတော်နှင့် ဖြောင့်မတ်ခြင်းတရားတော်ကိုရှေ့ဦးစွာရှာကြလော့။နောက်မှထိုအရာများကိုထပ်၍ပေးတော်မူလတံ့။ထိုကြောင့်၊နက်ဖြန်အဘို့မစိုးရိမ်ကြနှင့်။နက်ဖြန်နေ့သည်မိမိအဘို့စိုးရိမ်လိမ့်မည်။ယခုနေ့၌ရှိသောမကောင်းမသင့်သောအရာသည် ယခုနေ့ဘို့လောက်ပေ၏။